သာသနာတော်နှစ်2562ခုနှစ်ကောဇာတိဂရိ1389ခုနှစ်နယုံလာဇန်တရက်ခရစ်နှစ်2019ခုနှစ်မေလ26ရက်တောက်ကြနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ဘေးအေရီးယား ဟမုံဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတော်ကြီးကျောင်းတိုက်တော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဤအချိန်ပြည့်ခொနရဲ့မဟာသတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲမှာမဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးရှုပွားအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပိလူမာက တတိပဌာနာသုတ်တံဒေသနာတော်မှာလာတဲ့ဣတိယပဋ္ဌာပိုင်းကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာမှာဣရိယာပဋ္ဌာပိုင်းဆိုတာဣရိယာပုတ်၄ပါးရှုမှတ်ပုံကိုညွှန်ပြတဲ့အပိုင်းကဏ္ဍဖြစ်ပါတယ်ယောဂီတို့ကိုကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိတိတော်ဝါတိတော်မိတိပဇာနာတိ နိသိဏောဝါနိသိဏောမိဒီပဿနာတိတရားနောဝါတရားနောမိဒီပဿနာတိလို့ဒီလိုတတိပ္ပဏသုတ်တံမှာဟောကြားထားပါကိစ္စတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီကိစ္စမိတိသွားတိဟူ၍ပဇာနာတိတိဟောတိအောင်ရှုဒီသွားတဲ့ဈဉ္ဉံဣရိယာပုရှုမှတ်ပုံနေအပြင်ဘုန်းကြီးနှစ်ရက်တိုင်နဲ့ဟောကြားပေးခဲ့ပါတယ် ဒါယောဂီပုဂ္ဂိုလ်များလည်းအခုဈဉ္ဉံဣရိယာပုဂ္ဂိုလ်ကြာကြာနတ်နတ်တကယ်ကိုအရှိကိုအရှိတိုင်းအမှန်ကိုအမှန်တိုင်းသိမြင်အောင်အထူးရိုးရိုးသေးသေးရှုမှတ်နေကြတာကိုတွေ့ရပါတယ်။နောက်ထိတောဝါထိတောမိတိပဇာနာတိထိတောဝါရတ်တော်လီဝါရလျင်လီဝါရတုံးရဆေရကရစင်မူလီထိတောမိတိရတ္တိဟူ၍ပဇာနာတိတိဧဝတိအောင်ရှု။ ယောဂီပုဂ္ဂိုလ်ရက်တဲ့အခါမှာလည်းပဲရက်တဲ့ဣရိယာပုဂ္ဂိုလ်လေးကိုရှုမှတ်ပုံတွေကိုဘုန်းကြီးမနေ့ကဟောကြားပေးခဲ့ပါပြီ။ရက်တဲ့ဣရိယာပုဂ္ဂိုလ်လည်းပဲယောဂီများဘယ်ချိန်ဘယ်ချိန်ဒီမှာရှုမှတ်ရင်ပို့ပြီးတော့တင့်လျော်မယ်ဆိုတာလေးကိုလည်းပဲဘုန်းကြီးတို့ညွှန်ကြားပေးခဲ့ပါတကယ်လို့ကိုဟာရတဲ့ဣရိယာပုဂ္ဂိုလ်သဘောကျနှစ်သက်တယ်ဆိုရင်လည်းရတဲ့ဣရိယာပုနဲ့ အချိန်တိုင်းရှုမှတ်လို့လည်းရပါတယ်သို့တော်လည်းပဲမြတ်စွာဘုရားကဣရိယာပု၄ပါးမှာ၄ပါးစလုံးဟောကြားထားတာဖြစ်တဲ့အတွက်ဣရိယာပုလည်းမျှတသွားအောင်ထိုင်နေဣရိယာပုကိုလည်းပဲအထူးပြုပြီးတော့ကြိုးစားအထုဖို့ဈဉ္ဉံဣရိယာပုနဲ့ဈဉ္ဉံသွားပြန်တော့လည်းပဲဈဉ္ဉံဣရိယာပုလေးကိုတေချာ တတိထားဝရိယစိုက်ပြီးတော့ရှုပွားအားထုတ်ဖို့ခုရက်တဲ့ဣရိယာပုဆိုရင်လည်းပဲရက်တဲ့ဣရိယာပုကိုတည်တည်ချာချာယောဂီပုဂ္ဂိုလ်ဟာစုစိုက်ပြီးတော့ရှုပွားအားထုတ်ဖို့ပါအခုနိသိဏောဝါနိသိဏောမိဒီပဇာနာတိတဲ့နိသိဏောဝါထိုင်တော်လေးဝါထိုင်လျင်လေးဝါထိုင်တုံးထိုင်စေထိုင်ကြိုက်ထိုင်စေမူလီနိသိဏောမိတိထိုင်သည်ဟူ၍ပဇာနာတိတိဤဝါတိအောင်ရှု ထိုင်တဲ့ဣရိယာပုနဲ့ရှုတဲ့အခါမှာလည်းပဲမိမိထိုင်နေတာလေးကိုသိချာမှန်တိုင်းသိအောင်ရှုလို့ဆိုလိုတာပါထိုင်ရှုမှတ်ပုံနေအပြင်ယောဂီပုဂ္ဂိုလ်များအမြဲမပြတ်လေးပဲထိုင်ကမ္မထာနေအပြင်ရှုနေကြတာဖြစ်တော့ထိုင်ဣရိယာပုနဲ့လည်းပဲရှုတတ်နေပါသို့တော်လည်းပဲထိုင်တဲ့အခါမှာခြေထောက်နှစ်ဖက်ကိုရှင်းနောက်လေးထားပြီးတော့ထိုင်ခြင်းအပြင်ဣရိယာပုကို ခိုင်ခိုင်လေးကြာကြာလေးထိုင်ပြီးရှုမှတ်နိုင်ပါတကယ်လို့ထပ်ထားလို့ရှိရင်မိမိအောက်ကဖိမိဖိကြက်ပြီးတော့နေတဲ့အတွက်ကြောင့်မို့မကြခင်မှာပဲကျင်နာတွေထုံနာတွေဝေဒနာတွေတက်လာတဲ့အခါကျတော့မရှုမှတ်နိုင်ရင်မိမိကခဏခဏပြောင်းခဏခဏရွှေ့နေရရင်တမာရီမဖြစ်ပါဘူးဒါကြောင့်မရွှေ့မပြောင်းရတဲ့နီးနဲ့ကိုအကြိုက်ဆုံးအနှစ်သက်ဆုံးအထိုင်လေးနဲ့ထိုင်ဖို့ပါပဲယောက်ျားတိုင်းပဲထိုင်ထိုင်မိန်းမတိုင်းပဲထိုင်ထိုင်ကြိုက်တယ်လို့ထိုင်ပါ အဲ့ထိုင်တဲ့ခါမှာလေတက်တော့တက်တာလေးအနေထားမျိုးနဲ့ထိုင်ပါပြညာကြံ့နေအောင်မထိုင်ပါနဲ့တောင့်တင်းလည်းမထားပါနဲ့ခန္ဓာကိုယ်လေးကိုတော့ဖြောင်းမြောင်လေးထားပြီးတော့ဥဇုံကာယံပဏိဒါယဆိုတာကအထက်ပိုင်းခန္ဓာကိုယ်လေးဖြောင်းနေရတရားရှိမှတ်တဲ့ပုဂ္ဂိုလ်ဟာကိုကိုကိုယ်ကိုယ်ကြီးမထိုင်ရအောင်ဖြောင်းမြောင်လေးထားပြီးထိုင်ရပရိမုခံတတိန်ဥပတပိတဝါအဲ့ဒီမိမိအထိုင်ကိုစိတ်တိုင်းကြထိုင်ပြီးပြီဆိုရင်ကတော့ ရှုမှတ်ရမယ်အာယုစီတို့ရှေ့ရှုညွတ်စေလျက်တတိလေးဟာရှေ့ရှုညွတ်ထားရမယ်မိမိရှုမှတ်တဲ့အာယုဆိုတာကနာသီးပြားရဲ့ဝင်လေထွက်လေရှုနေတဲ့ပုဂ္ဂိုလ်ဆိုရင်နာသီးပြားရဲ့ဝင်လေထွက်လေစီကိုအဲ့ဒီပေါ်မှာစိတ်လေးညွတ်ထားဖောင်းမှုပိမှုကိုရှုတဲ့ယောဂီပုဂ္ဂိုလ်ဟာလည်းပဲဖောင်းမှုပိမှုအာယုလေးပေါ်မှာစိတ်လေးညွတ်ထားတချို့ကယင်ချမ်းရဲ့လှုပ်နေတာလေးကိုရှုရင်လည်းပဲအဲ့ဒီယင်ချမ်းလှုပ်နေတဲ့နေရာလေးကိုစိတ်ညွတ်ထား တချို့ကငယ်လေးကလှုပ်နေတာလေးကို ရှုတဲ့ပုဂ္ဂိုလ်များဆိုရင်လည်းပဲငယ်လေးနေရာလေးကိုစိတ်လေးညွတ်ထားပြီးတော့ရှုမှတ်စီရပရိမုခံတတိဥပတပတဝတတိကိုအဲ့ဒီရှုမှတ်ရမယ့်အာယုစီတို့ရှေ့ရှုညွတ်ထားရမယ်အဲ့လိုညွတ်ထားပြီးတော့မှယောဂီပုဂ္ဂိုလ်ကလက်ကလေးကိုပဲလက်ပေါ်ညာလက်တင်လက်မထိချင်းထိပြီးရင်ခွင်ကြားမှာထားလို့ရတယ်သို့မဟုတ် မိမိဒူးပေါ်မှာလည်းပဲလက်ကလေးကိုလှန်ထားလို့လည်းရတယ်မှောက်ထားလို့လည်းရတယ်နှစ်သက်တယ်လို့ထားလို့ရပါတယ်ထားပြီးတော့မိမိမျက်စိလေးမှိတ်ပြီးတော့စောစောကပြောတဲ့အတိုင်းကိုရှုမှတ်မဲ့အာယုံစီကိုစိတ်လေးညွတ်ထားလိုက်အဲဒီလိုဆိုရင်သူဟာသူထင်ရှားလာတာလေးကိုစောင့်ရှုရဝိပဿနာဆိုတာလိုက်ရှုရတာမဟုတ်ဘူးလှုပ်ရှုရတာမဟုတ်ဘူးချုပ်ရှုရတာမဟုတ်သူ့တဘာဝအတိုင်းသူဖြစ်နေတာလေးကိုသာစောင့်ရှုရတာဆိုတော့အခုဝင်လေထွက်လေဆိုတာအမြင်ရှိတယ် မိမိကဝင်အောင်လုပ်เสียရမလို့ထွက်အောင်လုပ်เสียရမလို့အဲဒီဝင်မှုထွက်မှုကိုတခါတည်းကိုကလှုပ်ပြီးတော့မြန်မြန်မြန်မြန်လှုပ်เสียရမလို့သူဟာသူသူ့တဘာဝအတိုင်းလေးလေးဝင်လာတာလေးကိုစောင့်ပြီးတော့အဲ့ဒီဟာလေးကိုပဲဒီမှာနှာသီးပြားလေးထိသွားတာလေးကိုထိတယ်သိတယ်နှာခမ်းပြားလေးထိသွားရင်ထိတာသိတာဒါလေးကိုရှုသွားတာဘုန်းကြီးတို့အခုကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းဆိုရင်ဒီလေးလေးဝင်လာတယ်ဆိုရင်ဝမ်းပိုက်နေရာလေးမှာ အဲ့ဒီခန္ဓာကိုယ်ထဲမှာတခါတည်းတရွေ့ရွေ့တလှုပ်လှုပ်တရွရွနဲ့တွန်းကန်တောင်တင်းလှုပ်ရှားရွေ့ရှားနေတဲ့သဘောလေးကိုစောင့်ပြီးတော့ဟောင်းနေလို့ရှုလိုက်တယ်။လေလေးပြန်ထွက်သွားရင်ဝမ်းမိတ်လေးနေရာကနေပြီးတော့ဝါယောဓာတ်ကလေးဟာတရွေ့ရွေ့နဲ့ရွရွကျသွားတာလေးကိုစောင့်ပြီးတော့ပိန်နေလို့ရှုမှတ်တယ်။အဲ့ဒီဖောင်းမှုပိန်မှုလေးကိုပင်နိုင်ထားပြီးတော့ယောဂီပုဂ္ဂိုလ်ဟာတခြားပေါ်လာတဲ့အာယုံကိုရှုရ6ဓာရကပေါ်သမျှအာယုံ6ဓာရဆိုတာမျက်စိနားနာလျှာကိုယ်စိတ် မျက်စိပေါက်ကမိမိအမြင်အာရုံတွေထင်လာရင်လည်းပဲဘုရားကြောင့်ကံစီရီပထုအယိုးစုလူသေးကောင်စသည်ဖြင့်ဒီလိုအာယုန်တွေထင်လာရင်လည်းပဲအဲ့ဒါကိုမြင်နေမြင်နေရှုနာနေပြီးအတန်အာယုန်လေးတွေကြားလာရင်သက်ရှိအတန်တက်မဲ့အတန်ဘာသာမဲ့ဖြစ်ဖြစ်ကြားလာရင်ကြားလေကြားလေရှုရဒါထိုင်နေရင်နဲ့မိမိနှာဝမှာနာနဲ့အနတ်မွေးတဲ့အနတ်စသည်ဖြင့်အဲ့ဒီနံလေးတွေလာပြီးတော့တိုက်ရင်လည်းပဲနံရင်နံနဲ့မွေးရင်မွေးတယ်လို့ရှုသွားတယ် စားတဲ့အခါမှာလည်းပဲလျှာရဲ့အရသာတိမှုလေးတွေကိုလည်းပဲရှုသွားရနောက်ပြီးတော့ခန္ဓာကိုယ်အတွေ့အထိစေကုစဉ်းစားကြံစည်မှုစတဲ့အဲ့ဒီ၆ဓာတ်ကပေါ်သမျှအာယုန်တွေကိုလည်းပဲယောဂီပုဂ္ဂိုလ်ဟာပေါ်လာတိုင်းပေါ်လာတိုင်းထင်ရှားလာတိုင်းရှုသွားတယ်ဘယ်အာယုံမှမထင်ရှားဘူးဆိုရင်တော့မိမိရဲ့ပင်နယ်ကမ္မဋ္ဌာန်းဖြစ်တဲ့ဖောင်းအာယုံပေအာယုံလေးရှုရတယ်။အဲလိုဖောင်းအာယုံပေအာယုံလေးကိုမထင်ရှားဘူးရှုတော့ရှုနေတယ်မထင်ရှားဘူးဆိုရင်အထိုင်အထိကိုပြောင်းရှုရတယ် ထိုင်နေဆိုရင်မိမိအောက်ပိုင်းခန္ဓာကိုခွေခွေလေးအပေါ်ပိုင်းခန္ဓာကိုလေးကခါးလေးကနေပေါ်ပိုင်းကိုတောက်ပြီးမတ်နေတယ်ထောင်းနေတယ်အဲ့ဒီသဘောလေးကိုယောဂီပုဂ္ဂိုလ်ဟာထိုင်နေကြမ်းနဲ့တင်ပန်းနဲ့ထိနေတဲ့နေရာလေးကိုထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်ဒီလိုလေးပြောင်းရှုရတယ်တခါတရံမှာကိုရှုတဲ့အာယုံကယိုးနေတဲ့အခါကလည်းကြတော့ယောဂီပုဂ္ဂိုလ်ဟာတတိလွတ်သွားတတ်တယ်သို့မဟုတ်ဌိနမိတာဝင်သွားတတ်တယ်ဝိရိယရော့ပြီးတော့ အဲ့ဒီခါမျိုးမှာကိုကရှုမှတ်မှုလေးကိုပြောင်းပြီးရှုလိုက်တဲ့ခါကျတော့မလွတ်အောင်ထူးခြားကြဆက်ရတဲ့အတွက်ဝိရိယလေးတိုးပြီးရှုရတယ်။အဲ့လိုအထိုင်အထီလေးကိုလည်းပြောင်းရှုတာရှုရတယ်။တခါတရံမှာယောဂီပုဂ္ဂိုလ်စိတ်တွေထွက်နေတဲ့အခါမျိုးဆိုရင်အထွက်များတဲ့ယောဂီပေါ့။အမှတ်တိုးပြီးမှတ်ရတယ်။ခုဖောင်းမှုပိန်မှုလေးကိုယောဂီရှုနေတဲ့နှစ်ချက်တည်းပဲဖောင်းနေပိန်နေ။အဲ့ဒီပုဂ္ဂိုလ်ကစိတ်ကအပြင်ကိုခဏခဏထွက်နေတယ်ဆိုရင် ရှုမှတ်ချက်ကလေးတိုးပေးလိုက်ထိုင်နေဆိုတာဖောင်းနေပိန်နေထိုင်နေထိုင်နေတဲ့အမူအရာလေးအာရုံစိုက်ပြီးထိုင်နေအောက်ပိုင်းကကိုယ်ပေါ်ပိုင်းကမှတ်ပြီးထောင်းနေတဲ့သဘောနေဖောင်းနေပိန်နေထိုင်နေလို့ဒီမှာမှတ်ချက်ကလေးတစ်ချက်တိုးလိုက်တဲ့အခါကျတော့ဒီမှတ်ချက်ကလေးမလွတ်အောင်အထူးကြောင်းကြဆိုင်ပြီးရှုနေရတဲ့ပုဂ္ဂိုလ်ဖြစ်တော့အဲဒီမှာစိတ်တွေမထွက်တော့ဘူး ဖောင်းမှုပိန်မှုထိုင်မှုအာယုံလေးပေါ်မှာပဲစိတ်လေးမြဲလာဒါလည်းပဲကြာကြာလေးရှုမှတ်လာတဲ့အခါရိုးသွားတဲ့အခါကျတော့စိတ်ကထွက်ပြန်တယ်အဲ့ဒီခါမျိုးမှာအထီလေးတစ်ချက်ကိုတိုးပြီးတော့ရှုမှတ်လိုက်ရဖောင်းနေပိန်နေထိုင်နေထီတယ်လေးချက်ရှုရအဲ့ဒီအထိုင်အထီလေးကဘယ်နေရာမှာထည့်ရမှာလဲဆိုရင်မိမိတို့ဝမ်းမက်ကလေးဖောင်းလာလို့ဖောင်းတယ်လို့ရှုတယ်ဒါလေးပြီးတော့တဲ့အခါကျဝမ်းမက်ကလေးရောကြပိန်ကြသွားတယ်ပိန်တယ်လို့ရှုတယ် အဲ့ဒီပိန်တယ်လို့ရှုပြီးတဲ့အချိန်လေးမှာဖောင်းနာလေးကိုမရှုမှတ်ခင်ထိုင်နေထိတယ်ခတ်သွက်သွက်ကလေးထည့်ပေးရတယ်ဖောင်းနေပိန်နေထိုင်နေထိတယ်ခတ်သွက်သွက်ကလေးထည့်ပေးတယ်အဲနောက်တစ်ခါပြန်ပြီးဖောင်းလာရင်ဖောင်းတယ်မှတ်မယ်နောက်တစ်ခါပိန်သွားရင်ပိန်တယ်မှတ်မယ်အဲ့ဒီကြားထဲမှာထိုင်နေထိတယ်မှတ်လိုက်နောက်ဖောင်းတယ်လို့ပြန်မှတ်မယ်အဲ့ဒီတိုင်းလေးမှတ်တဲ့အခါ၄၅10ချက်လောက်မှတ်လိုက်ရင်ယောဂီမောလာတယ် ယောဂီမှာမောလာတယ်မောလာရင်မောတာလေးကိုပဲပြန်မှတ်မောတယ်မောတယ်မှတ်တယ်ကိုယ့်ဟာကိုယ်အတန်လေးအတန်တွဲမှတ်စရာမလိုဘူးစိတ်နဲ့ပဲအဲ့ဒီအမောလေးပြေသွားပြီဆိုတဲ့အခါမှာဒီလေးချက်ပြန်ကောက်အဲ့ဒီလိုဆိုတော့ယောဂီပုဂ္ဂိုလ်စိတ်ကမထွက်တော့ဘာကြောင့်လဲဆိုတော့ तू ကဒီမှာမှတ်စရာအာယုံမှတ်ချက်တွေတိုးနေတဲ့အတွက်အဲ့ဒီမှတ်ချက်တွေမလွတ်အောင်ကိုအထူးကြောင့်ကြဆိုင်မှတ်နေရတဲ့ကစိတ်ကမထွက်တော့ဥမာအပြင်ပြောရရင်အိမ်မှာ သားပဲဖြစ်စေသမီးပဲဖြစ်စေပေါ့ကလေးပဲဖြစ်စေအလုံးမရှိရင်အပြင်ထွက်ထွက်သွားတယ်အလုံးမရှိလို့အပြင်ထွက်ထွက်သွားတဲ့သားကိုအပြင်မထွက်စေခြင်းနဲ့မိဘကဘာလုပ်ရမလဲဆိုရင်အိမ်မှာအလုတ်တစ်ခုပေးရတယ်သူ့ကိုအလုတ်လေးတစ်ခုပေးထားတယ်အလုတ်လေးတစ်ခုခိုင်းထားတယ်ဆိုရင်အဲ့ဒီဟာလုံနေရတာနဲ့ပဲသူအပြင်ထွက်ချင်မရတော့အဲ့ဒီလိုပဲမိမိရဲ့စိတ်ကိုလည်းပဲ အလုပ်လေးတစ်ခုတိုးပေးလိုက်ရတယ်။ဘောင်းနာပိန်နာလေးအပြင်ထိုင်နေထိတယ်ဒါလေးတိုးပေးလိုက်ရတယ်။အဲဒီလိုတိုးပြီးအလုပ်လုပ်နေရတဲ့အတွက်စိတ်ကထွက်ခွင့်မရတော့အဲဒီမှာစိတ်ကြီးတီးလာတယ်။စိတ်ကလေးမြင်လာတယ်။ကာမိဆန္ဒပြပါဒစတဲ့နိဗ္ဗာန်တရားတွေကင်းသွားတယ်။အဲဒီလိုနိဗ္ဗာန်တရားတွေမဝင်တော့ဘူး။မဆိတ်ကလေးကြီးတယ်ပဲဖောင်းတာလဲဖောင်းတယ်လို့ပေါ်လာလိုက်မှတ်လိုက်ပိန်နာလေးပေါ်လာလိုက်မှတ်လိုက်ဖောင်းတာလေးပေါ်လာလိုက်မှတ်လိုက်ပိန်နာလေးပေါ်လာလိုက်မှတ်လိုက် ထိုင်တာလေးပေါ်လာလေးမှန်းလိုက်ထိတာလေးပေါ်လာမှန်းလိုက်နေဒီပေါ်မှာပဲဖောင်းနေပင်နေထိုင်နေထိတယ်ဒီပေါ်မှာပဲရှုနေတယ်စိတ်လေးငြိမ်သွားပြီဆိုရင်အဲ့ဒီထိုင်ထိကိုပြန်ဖြုတ်ဖောင်းနေပင်နေဒါလေးပဲအေးစီစီပြန်မှန်းအဲ့လိုယောဂီပုဂ္ဂိုလ်ကမှတ်နေတဲ့ခါကျတော့ရှေ့ကစိတ်ကလည်းမှတ်စိတ်ပဲနောက်စိတ်ကလည်းမှတ်စိတ်နောက်စိတ်ကလည်းမှတ်စိတ်မှတ်စိတ်တွေကြီးတယ်ယောဂီပုဂ္ဂိုလ်ဟာ9မိနစ်လောက်မှတ်စိတ်တွေတစ်စင်တစ်တန်းနဲ့ဖြစ်နိုင်ရင်9မိနစ် စိတ်လေးစင်ကြယ်နေတယ်10မိနစ်လောက်ယောဂီပုဂ္ဂိုလ်ဟာအာယုံမစိတ်လေးမြဲနေပြီဆိုရင်10မိနစ်စိတ်လေးစင်ကြယ်နေတယ်အဲ့ဒါကိုစိတ်တဝိတုဒ္ဓိခေါ်တယ်စိတ်စင်ကြယ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအတိမင်အတိအမှန်အမြင်မှန်တွေကိုအကုန်လုံးရတယ်စိတ်တွေစင်ကြယ်နေတဲ့အတွက်ကြောင့်မို့ဒီရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးမြဲနေတယ်။ဖောင်းနေဆိုရင်ဖောင်းတဲ့အာယုံပေါ်မှာပဲ၊ပိန်နေဆိုရင်ပိန်တဲ့အာယုံပေါ်မှာပဲ။ ဒီပုံမှာပဲမှတ်စိတ်ကလေးကကြာကြာလေးမြင်နေတဲ့အခါကလည်းကြတော့သူ့ရဲ့သဘာဝအတိုင်းသိလာတယ်။ဖောင်းနေဆိုရင်သူ့ဟာသူတရေရင်းနဲ့တင်းကန်းလာတဲ့သဘောလေးသိလာတယ်။ဘိနေဆိုရင်လည်းပဲတရွေ့ရွေ့နဲ့ရော့ကျသွားတဲ့သဘောလေးသိလာတယ်။သူ့ဟာသူတင်းကန်းလာတဲ့သဘောရော့ကျသွားတဲ့သဘောတင်းလာတဲ့သဘောရော့သွားတဲ့သဘောတကယ်ကိုသဘာဝဝါယောဓာတ်ရဲ့သဘာဝလေးကိုရှင်းရှင်းလင်းလင်းသိသွားတယ်။အဲ့ဒါအမှန်သိပဲ။ အဲ့ဒီအမှန်သိသိအောင်ယောဂီပုဂ္ဂိုလ်ဆွဲဆွဲနေနေရှုရတယ်ခဏလေးရှုယုံနေတော့ဒီလောက်ကလေးရှုယုံနေတော့ဘယ်လိုမှအမှန်မသိနိုင်သေးဘူးဒီပေါ်မှာစိတ်ကလေးဟာကြာကြာလေးဆွဲဆွဲမြဲမြဲနေဖို့တော့လိုတယ်ရှုမှတ်တဲ့အာယုံပေါ်မှာဒါထိုင်ပြီးတော့ရှုမှတ်နေတဲ့ခါမှာဒီဖောင်းမှုပင်မှုအာယုံလေးကိုရှုနေတဲ့ပုဂ္ဂိုလ်ဟာတကယ်ပညာတရဏီပြောက်သွားတယ်တချို့ဆိုရင်1 byte ဆိုတဲ့တရဏပြောက်သွားတယ်တချို့ဆိုရင်ခန္ဓာကိုယ်ကြီးတစ်ခုလုံးပြောက်နေတယ် မိမိခန္ဓာကိုယ်ကြီးကိုမိမိဘယ်လိုအာယုံပြုကြည့်လို့မှမရတော့ယောဂီသိနေတာလေးကဘာပဲသိနေတာလဲဆိုရင်အဲ့ဒီတင်းသဘောလေးနဲ့ရောသဘောလေးဒါပဲသိနေတော့တယ်တကယ်ကိုပြဉ္ညာဆိုတဲ့ပုံပန်းတရားလုံးဝပျောက်သွားပြီးတော့ပရမတ်စစ်စစ်တင်းလာတဲ့သဘောလေးရရော့သွားတဲ့သဘောလေးရတင်းလာတဲ့သဘောလေးရရော့သွားတဲ့သဘောလေးရဒါလေးနဲ့သိနေတာလေးနဲ့ဒါပဲတင်းလာတာလေးကယူရော့သွားတာလေးကယူဟောသိနေတာလေးကနာအဲ့ဒီမှာယုံတဲ့နာပဲဒါလေးနှစ်ခုတည်းပဲသိနေတယ် အဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ဟာဒိဋ္ဌိဝိတ္တုတိအတိအမြင်နေစင်ကြယ်သွားတယ်အတိအမြင်စင်ကြယ်သွားတဲ့အခါကာလကြတော့ဆက်ပြီးရှုနေရတယ်ရှုတဲ့အခါကာလကြတော့ဘုန်းကြီးဒီနေ့ကပြောခဲ့တဲ့အကြောင်းနဲ့အကျိုးအဲ့ဒီအကြောင်းနဲ့အကျိုးမှာဒီမှာဝင်လေလေးရှိလို့သာဝမ်းမက်ကလေးဟာတင်းလာရတယ်အဲ့ဒီဝင်လေလေးကအကြောင်းဝမ်းမက်ကလေးကတင်းလာတာလေးကအကျိုးအဲ့ဒီမှာတင်းလာတဲ့အခါကျတော့တင်းတယ်လို့ရှုရဖောင်းတယ်လို့ရှုရတယ် အဲ့ဒီတင်းလာဖောင်းလာတာလေးကအကြောင်းရုပ်အကြောင်းရှုမှတ်နေတာလေးကနာအကျိုးအဲ့ဒီမှာအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးတွေဖြစ်နေတာကိုတွေ့ရတယ်ထိုင်တဲ့အခါမှာလည်းပဲထိုင်ခြင်းနဲ့စိတ်နာအကြောင်းကြောင့်ထိုင်မှုဆိုတဲ့ရုပ်ကျိုးထားတဲ့အခါမှာလည်းပဲထားခြင်းနဲ့စိတ်နာအကြောင်းကြောင့်ထားမှုဆိုတဲ့ရုပ်ကျိုးသွားတဲ့ခါမှာလည်းသွားခြင်းနဲ့စိတ်နာကြောင့်ကြောင့်သွားမှုဆိုတဲ့ယုံကြည်စားခြင်းတဲ့ခါမှာလည်းစားခြင်းနဲ့စိတ်နာကြောင့်ကြောင့်စားမှုဆိုတဲ့ယုံကြည်ဟောအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတာ အကြောင်းကင်းပြီးတော့အကျိုးဆိုတာမဖြစ်နိုင်ပါလားသူအကြောင်းနဲ့သူအကျိုးအကြောင်းကြောင့်အကျိုးဖြစ်နေတာပဲအဲ့ဒီမှာအကြောင်းကြောင့်အကျိုးဖြစ်နေတာလေးကိုသိလာတဲ့အခါကလည်းကြတော့ယောဂီရဲ့ဉာဏ်ထဲမှာစိတ်ထဲမှာဖန်ဆင်းနေဆိုတာဘုရားသခင်ကဖန်ဆင်းလို့တော်ရီတောင်းနေအသက်ရှိသက်မဲ့ကြီးဖြစ်တယ်မြမကြီးကဖန်ဆင်းလို့ဒီမှာတော်ရီတောင်းနေဆိုတာဖြစ်တယ်အသက်ရှိသက်မဲ့ကြီးဆိုတာဖြစ်တယ်ဆိုတာလုံးဝလက်မခံနိုင်တော့ ဘာကြောင့်လဲဆိုတော့အကြောင်းကြောင့်အကျိုးဖြစ်တယ်အကျိုးဆိုတာအကြောင်းကင်းပြီးတော့အကျိုးမဖြစ်နိုင်ဘူးဘယ်နည်းနဲ့မှဖန်ဆင်းထားတာဆိုတာလုံးဝမရှိဘူးသူအကြောင်းကြောင့်သူအကျိုးဖြစ်နေတာပဲဒီဘဝမှာကုလူရနေတာလေအတိတ်ကကုသိုလ်ကံအကြောင်းကြောင့်မိမိတို့ဒီဘဝမှာလူရလူဖြစ်ရအတိတ်ကုသိုလ်ကံတွေကြောင့်မိကောင်းဖာကောင်းနဲ့တွေ့ရတယ်အတိတ်ကုသိုလ်ကံအကြောင်းကြောင့်ဆရာကောင်းတမားကောင်းနဲ့တွေ့ရအကြောင်းကြောင့်အကျိုးတွေဖြစ်နေတာပါလားဆိုတာကိုရှင်းရှင်းလင်းလင်းယောဂီပုဂ္ဂိုလ်သိလာပြီဆိုရင် ကင်ခာဝိတရဏဝိတုဒ္ဓိယုံမှမှုတွေကင်းသွားတယ်ဟိုတုန်းကဘုရားသခင်ဖန်ဆင်းတယ်ဆိုတာဟုတ်များဟုတ်လားမြမကြီးကဖန်ဆင်းထားတယ်ဆိုတာဟုတ်ချင်းဟုတ်မှာပဲဒီလိုပဲထင်နေတယ်အခုဒီအကြောင်းနဲ့အကျိုးကိုသာကောင်းကောင်းသဘောကျသွားပြီဆိုရင်ဖန်ဆင်းဝါဒကိုလုံးဝလက်မခံတော့သူအကြောင်းကြောင့်သူအကျိုးဖြစ်နေတာပဲဆိုတာကိုသဘောကျသွားတယ်အဲ့ဒီလိုဆိုရင်ယောဂီပုဂ္ဂိုလ်ကယုံမှမှုဆိုတဲ့ ယုံမှမှုတွေကင်းစင်သွားတယ်ကင်ခံဝိတရဏဝိတုဒ္ဓိဆိုတာဖြစ်သွားတာအဲဒီလိုအစဉ်စဉ်ပဲဆက်ပြီးရှုမှတ်နေတဲ့အခါကာလကြတော့ဒီပေါ်မှာရှုစိတ်လေးကြာကြာမြဲလေထိုင်ပြီးရှုလေမြဲနေတာရပ်ပြီးရှုလေမြဲနေတယ်သွားပြီးရှုလေစဉ္ညာလျှောက်ရှုရင်လည်းမြဲနေတယ်ရှုမှတ်မှုတွေကမြဲနေတယ်မြင်တဲ့အာယုံလေးပေါ်လာလဲမြင်တယ်လို့ရှုလိုက်တယ်ကြားတဲ့အတန်လေးပေါ်လာလဲကြားတယ်လို့ရှုလိုက်အဲဒီလိုမှတ်စိတ်တွေကမြဲနေတဲ့အခါကာလကြတော့ အဲ့ဒီမှာဒီရုပ်တရားတွေနံတရားတွေဟာတေချာရှုကြည့်တဲ့အခါကျတော့ရုပ်တရားကလည်းပေါ်ပြီးပျောက်သွားတာနံတရားလေးကလည်းသိပြီးရင်ပျောက်သွားတာကြီးဘာတစ်ခုမှမြဲတာမရှိဘူးရုပ်လည်းဖြစ်ပြီးပြနံလည်းဖြစ်ပြီးပြအားလုံးရုပ်ရောနံရောဟာဖြစ်ပြနေတဲ့သဘောကြီးတဲ့ဘာပဲလားဆိုတာယောဂီပုဂ္ဂိုလ်ရှင်းရှင်းလင်းလင်းသိသွားတယ်ထိုင်ပြီးရှုမှတ်နေတာဘယ်လိုရှုမှတ်နေတာလဲထိုင်ရှုမှတ်နေတာ အဲဒီလိုတရားသဘောလေးတွေသိသွားမှဒါဝိပဿနာဉာဏ်စစ်ခေါ်တယ်။အဲဒီလိုမသိဘဲနဲ့အာယုန်လေးကိုကိုကဝိပဿနာဉာဏ်လို့ပြောလို့မရအောင်။အာယုန်လေးဆိုတာဘာနဲ့တူလဲဆိုတော့အိမ်မက်နဲ့တူတယ်။အိမ်မက်မဲ့တဲ့ပုဂ္ဂိုလ်ကအိယာထဲမှာအိမ်မက်ထဲမှာရွှေတို့ကြီးကောက်ရထားတယ်စုပ်ထားတယ်။ငွေတို့ကြီးကောက်ရထားတယ်စုပ်ထားတယ်။အိယာနိုးတဲ့အခါကျကြည့်လိုက်တော့ကို့လုံကြီးကို့အိမ်ကြီးကို့ ခါဝတ်ကိုဆုပ်ထားတယ်ဒါပဲရှိတယ်ဘာမှမရှိဘူးဒီတိုင်းပဲအာယုံဆိုတာကဒီတိုင်းပဲဘာမှမရှိဘူးအာယုံဟာသူ့အတူပေါ်လာပြီးရင်မရှိတော့ဘူးအာယုံနေဆိုတာလူတွေလည်းပေါ်တာပဲနတ်တွေလည်းပေါ်တာအဲနောက်ပြီးတော့တခြားအာယုံတွေလည်းပေါ်တာပဲဘုံသားပြတ်တတ်တွေတောတောင်တွေအဲရိုးစုတွေသူသေးကောင်းတွေစသည်ပေါ်တာတခါတရံမှာမိမိပုံရိပ်လေးတောင်မိမိပေါ်သေးတယ်မိမိပုံရိပ်ကလေး ိုမှာပေါ်နေတဲ့လူကပုဂ္ဂိုလ်ကဘာတူလဲဆိုကိုယ်ပဲကိုမျက်နှာလေးပဲအဲ့ဒီတယောက်ကကိုယ့်ကိုထိုင်ပြီးကြည့်နေတယ်ကိုကဒီမှာတရားထိုင်နေတယ်ဟောနှစ်ကိုကွဲနေတဲ့တယောက်တည်းအဲ့ဒီလိုထိုင်နေတဲ့အခါမှာကိုကပြန်ပြီးတော့တတိယတော့သူ့ကိုမျက်စိလေးဖွင့်ကြည့်လိုက်တယ်ဟိုကပြုံးပြတယ်အဲ့လိုပြုံးပြလိုက်တဲ့အခါမှာကိုကပြန်ပြီးပြုံးမယ်ဆိုတဲ့အချိန်အဲ့ဒီအချိန်မှာပြန်ပြီးတတိယသွားတယ်အာယုံကတခါပြောက်သွားတယ်အာယုံဆိုတာဒီတိုင်းမှာဘာမှဒီလေးမှမခံမြင်ဘူး ဒါမှမဟုတ်ကိုယ့်ရဲ့ပုံလေးတခါတရံမှာဟိုးသေးနေတဲ့လူသေးအလောင်းကောင်လေးအဖြစ်မြင်ရတယ်တွေ့ရတယ်အများကလည်းဝိုင်းကြည့်နေကြတယ်အဲ့ဒီဟာလေးကိုယ်အာယုန်ထဲမှာသွားထင်တာအဲ့ဒီကြတော့မှကိုကသွားပြီးအနန္နာလေးကြည့်လိုက်ရောအဲ့ဒီသေးနေတဲ့ပုဂ္ဂိုလ်ကဘာလုပ်လဲကိုဟိုပဲကိုပုံကြီးဖြစ်နေတယ်ကိုပုံကြီးဖြစ်နေတယ်အဲ့ဒီလိုအာယုန်ဆိုတာကသူကသူတင်ခြင်းလို့တင်စိတ်လေးစင်ကြယ်သွားတဲ့အချိန်လေးတွေမှာအာယုန်လေးတွေထင်တတ်တယ် စိတ်တည်ညင်နွမ်းနေတဲ့အချိန်မှာဘာအယုံမှမတင်ရေကြည်မှအရေးထင်တယ်စိတ်ကြည်မှနမိတ်ထင်တယ်စိတ်တည်ကြည်လင်တဲ့အချိန်မှာအဲ့ဒီအာယုံနမိတ်တွေထင်တယ်ဒါစိတ်လေးစင်ကြဲနေတဲ့အချိန်နိဗ္ဗာန်ကင်းနေတဲ့အချိန်အဲ့လိုပဲဒီတိုင်းနဲ့ယောဂီပုဂ္ဂိုလ်ဟာဆက်လက်ပြီးရှုနေတဲ့အခါကျတော့ဒီပုံမှာစိတ်တည်ငြိမ်မှုတွေမြဲလာတဲ့အခါရှူတိုင်းရှူတိုင်းဟာစောစောကပြောတဲ့အတိုင်းဘာတစ်ခုမှမတင်ရှားဘူးဖောင်းတာလေးရှူလိုက်လည်းပြတ်သွား ဗိညာဉ်လေးရှုလိုက်လည်းပြက်သွားမှတ်တိစီလေးကလည်းပြက်သွားအားလုံးဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောကြီးတဲ့ပဲယောဂီပုဂ္ဂိုလ်မြင်နေပြီဆိုရင်ဒါဝိပဿနာဉာဏ်นี่ဖြစ်နေပြီအနေစာနုပဿနာဉာဏ်ဘာဉာဏ်မလိမ့်မလဲထိုင်ပြီးရှုမှတ်နေတယ်အဲ့လိုဉာဏ်นี่ပေါ်အောင်ရှုရတာယောဂီပုဂ္ဂိုလ်ကထိုင်ပြီးတော့ဒီတိုင်းနဲ့တွေးခြင်းရတွေးနေရတာမဟုတ်ဘူးစဉ်းစားခြင်းရစဉ်းစားနေရတာမဟုတ်ဘူးငိုက်နေရတာမဟုတ်ဘူးကိုယ့်ကိုယ်တတိပေးရ ဒီဟာတွေးနေရမယ့်အချိန်မဟုတ်ဘူးငါတရားရှုမှတ်နေတဲ့အချိန်ငါစဉ်းစားနေရတယ်စဉ်းစားရမှာမဟုတ်ဘူးငါရှုမှတ်ရမယ့်အချိန်ဒီလိုပဲကိုယ့်ကိုပြန်ပြန်ပြီးတတိပေးရတယ်အဲ့လိုတတိလေးပေးပြီးပြီးတော့ကိုယ့်ဟာကိုပြန်ပြန်ပြီးကြိုးစားကြိုးစားသွားရင်အခုလိုတတိသမารီအားတွေကောင်းလာတဲ့အခါကလည်းကျတော့ယုံနာရဲ့ဖြစ်ဖြစ်တည်မြင်လာတယ်အဲ့ဒီဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခလူတိုင်းမဖြစ်လို့စိုးမရတဲ့အနတ္တဒီအနတ္တနုပဒနာဉာဏ်ဤအစဉ်စဉ်ရင့်ကျက်ပြည့်စုံရင် တခါတည်းမညာပူညာဖြင့်နိဗ္ဗာန်မျက်မှောက်ပြုတွေ့တွေ့တည်သွားတယ်။အဲဒီလိုယောဂီပုဂ္ဂိုလ်ကတထိုင်တွင်းနဲ့လေဖြစ်နိုင်တာ။ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဗာမဏိငယ်လေးရဲ့အကြောင်းလေးကိုဘုန်းကြီးပြောပြခြင်းပါ။သူဟာအင်မတန်မှအတိတ်ကံကောင်းတဲ့ကုသိုလ်ကံကောင်းတဲ့ကလေးတစ်ယောက်ဖြစ်ပါတယ်။မွေးဖွားလာတဲ့အချိန်ရပိုင်းလပိုင်းလေးအချိန်လေးပေါ့အဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးဆုံးခံကြွတဲ့အခါသူ့ရဲ့ ဒကာဒကမများကဒီตาလေးကိုရှင်သာရိပုတ္တရာမထေရမြတ်ကိုပြကြတယ်ရှင်သာရိပုတ္တရာမထေရမြတ်ကိုပြတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရမြတ်တရားကြည့်အဲဒီမှာကလေးလေးကရှင်သာရိပုတ္တရာမထေရမြတ်နဲ့ရောက်တဲ့အခါကျတော့ကလေးဆိုတာကလက်ကလေးကလည်းကိုယ်လိုကာယဟိုးဟိုးကိုင်းလိုက်ဒီကိုင်းလိုက်ဒီလိုခြေောက်လေးကလည်းကိုယ်လိုကာယလေးလိုနေတာပေါ့မိဘများကတော့ပွေ့တယ်အောက်ကနေလက်ဖွားလေးနဲ့တင်းပြီးတော့ပြ အဲ့ဒီမှာလက်ကမ်းရချီကမ်းရလေးအဲ့ဒီလက်ကလေးကဘာလုပ်လဲဆိုတော့သူ့ရဲ့အောက်ကအခင်းဖြစ်တဲ့ကပလာအခင်းလေးတသိန်းထိုက်တန်လေတဲ့အတပြားတသိန်းထိုက်တန်ချမ်းသာတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာသားလေးကိုအတပြားတသိန်းထိုက်တဲ့အဲ့ဒီကပလာအခင်းလေးနဲ့ထားတာအဲ့ဒီမှာကလေးကအဲ့ဒီအတပြားအခင်းလေးကိုလက်ကလေးကတခါလဲတော့တော့ပြီးဆွဲရကလေးပေါ့အဲ့ဒီမှာမိဘများကတရားတရားရှိတဲ့ပုဂ္ဂိုလ်တွေဆိုတော့ရှင်သာရိပုတ္တရာမထေရကြီးကိုလျှောက်တယ်ရှင်ဘုရားတဲ့ အရှင်ဘုရားရဲ့တပည့်လေးကအရှင်ဘုရားကိုသူ့ရဲ့အခင်းလေးကိုလှူခြင်းနေပါတယ်ဗျာတဲ့ဒါကြောင့်အရှင်ဘုရားနေရာထိုင်ခြင်းအဖြစ်နဲ့သူ့ခင်းလေးကိုလှူခံတော်မူပါဆိုပြီးလှူလိုက်ကြတယ်ဒါတရားတရားရှိတဲ့ပုဂ္ဂိုလ်တွေဆိုတော့လောက်တန်ဖိုးကြီးတဲ့ဟာကိုကလေးလေးကအဲ့ဒီလက်ကလေးနဲ့သွားသွားပြီးတော့အဲ့ဒီအခင်းလေးစီသွားသွားဆုပ်ဆွဲတဲ့ခါကျတော့မိဘများကအဲ့ဒီမှာသားလေးကုသိုလ်ဖြစ်အောင်ဆိုပြီးတော့သားလေးအတွက်အဲ့ဒီအခင်းလေးကိုကပလာအခင်းလေးကို အတပြားတသိန်းထိုက်တဲ့ကပြားခင်းလေးကိုရှင်သာရိပုတ္တရာရဲ့နေရာထိုင်ခင်းအဖြစ်နဲ့လှူဒန်းလိုက်တယ်။နောက်ဒီကလေး9နှစ်အရွယ်ရောက်တဲ့အခါကျတော့ရှင်သာရိပုတ္တရာထံမှာသွားပြီးတော့ဒီသားလေးရှင်သာမဏေပြုပေးကြတယ်။အဲဒီရှင်သာမဏေပြုပေးတဲ့အခါမှာဘုရားမှုရှိတဲ့တန်ဃာတော်များပေါ့ကျောင်းတိုက်တွင်မှာရှိတဲ့တန်ဃာတော်များကို9ရက်တိုင်တိုင်နဲ့စွမ်းများဆက်ကလှူဒန်းကြတယ် ယ်နှစ်ရက်တိုင်တိုင်လှူဒန်းတာလဲခုနှစ်ရက်တိုင်တိုင်လှူဒန်းတယ်အဲကြောင့်မနေ့ကအလှူရှင်စာရန်လေးတွေဖတ်တဲ့အခါမှာအလှူရှင်တွေဟာ၃ရက်တိုင်တိုင်အများရန်ဆက်ပြီးပါနေတာလေးတွေကိုလည်းတွေ့ရတယ်၃ရက်တိုင်တိုင်သူတို့ဆုံးဆက်ကလှူဒန်းကြတာပဲဆိုတာတွေ့ရအခုဒီမှာဒီကလေးရဲ့မိဘများက9ရက်တိုင်တိုင်အဲ့ဒီမှာဘာဟင်းနဲ့ဆုံးကတ်လေးဆိုတော့ဒီသားလေးကငချင်းသားဟင်းကိုအင်မတန်မြန်လို့တယ် အဲ့ဒီငကျင်းသားဟင်းကိုမြန်နိုးတဲ့အတွက်မိမိမြန်နိုးတဲ့ငကျင်းသားဟင်းနဲ့ဘုရားမှုရှိတဲ့တန်ဃာတော်များကိုခုနှစ်ရက်တိုင်တိုင်စိတ်ကလူတန်းတယ်ခုနှစ်ရက်ပြည့်တဲ့အခါကာလကြတော့မိဘများကဒါလီလူလဲမလားဓမ္မမဟုတ်သာသနာမှာပြောပြောနေမလားမိတော့ကလေးကလူမထွက်ချင်ဘူးဒီမှာပဲနေရချင်တယ်ဆိုတော့ကဲဒီလိုဆိုရင်ရှင်သာရိပုတ္တရာမထေရသူမြတ်ကကရင်ကိုရင်လေးကိုအနှံပြီးတော့ မိဘများကတော့မိမိတို့ရောင်ရည်ဝေတာလူရည်ကံရည်ရှိသေးတဲ့အတွက်ကြောင့်မို့ပြန်ညအဲလိုပြန်သွားပြီဆိုတဲ့အခါကျတော့ဆုံးအလို့ရှင်မရှိဘူးဆိုရင်เจ้าမှာရှိတဲ့ဘုရားမှုရှိတဲ့သံဃာတော်တွေဆုံးခံကြွရအဲလိုဆုံးခံကြွသွားတဲ့အခါရှင်သာရိပုတ္တရာမထေရသူမြတ်ကြီးနောက်ကြဘာကြောင့်လဲဆိုတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကเจ้าထဲမှာ ကျောင်းဝင်းကြီးတစ်ခုလုံးကိုတပြည့်စီလဲပြီးမှတ်ကျုံးနေတယ်။ကျောင်းမှာအကုန်လုံးကအမိုက်တရိုက်တွေနဲ့ရှုပ်ပွားနေလို့ရှိရင်လာတဲ့ပုဂ္ဂိုလ်တွေကတန်ဃာတော်ရှင်မြတ်တွေကိုကဲ့ရဲ့ပြစ်တင်ကြလိမ့်မယ်။ဘုရားရဲ့တပိသားတန်ဃာတွေဟာအလကားတရားဓမ္မတွေလူတာတန်းတာတွေစားပြီးတော့အလကားအိတ်နေကြတာပဲ။တပြည့်စီလေးတောင်လဲဖို့မရဘူးလို့ကဲ့ရဲ့ပြစ်တင်ကြလိမ့်မယ်။ အဲဒီကဲရဲ့ပြစ်တင်မှာဆိုတဲ့အတွက်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကမနဲ့စောစောထားပြီးတော့ဒီပစ္စည်းလဲမကျိုးတောင်းရည်အိုးရည်လည်းပဲရေဖြစ်ဒီလိုတောင်းရည်အိုးရည်ရေမဖြစ်ခြင်းလည်းပဲလူတွေဆိုတာကအကြောင်းနဲ့ရောက်လာရင်ရေအိုးဖွင့်ပြီးရေတောင်းရင်ရေမရှိရင်ဟောကြည်စမ်းမအောင်ဒီကိုယ်တော်တွေပြင်းလိုက်တာရေလေးတောင်ခတ်ဖို့မရအောင်ဟောကဲ့ရဲ့ဖို့ပြစ်တင်ဖို့အဲဒီလိုအပြစ်တင်ကဲ့ရဲ့မှာဆိုလို့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကတောင်းရည်အိုးရည်စီကြောတောင်းရည် ရှေ့တောက်ရေခွက်တွေစီကြောထားနောက်ပြီးတော့တန်းတဲ့ရေဘုန်းကြီးတို့ကုရီမှာသုံးတဲ့ရေအဲ့ဒီမှာလည်းပဲရေတွေအလုံးဖြည့်စည်းအဲ့ဒီလိုဝေယဝဆတွေဆောင်ရွက်နေတဲ့အတွက်မြတ်စွာဘုရားနှင့်တကွသံဃာတော်တွေဆုံးကံကြွချိန်မှာရှင်သာရိပုတ္တရာမထေရကြီးနောက်ကျမြတ်စွာဘုရားသာသနာမှာကြည်တန်းဒီပဲစီလဲတယ်အမိုက်ကျုံတယ်ကုတီတွေဆေးတယ်အဲ့ဒီပုဂ္ဂိုလ်တွေဟာမြတ်စွာဘုရားရှင်ရဲ့ တပိတာဝကတွေထဲမှာဒီရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာတကယ်ပညာအရာမှာဣတရရတော်မူတဲ့တကယ်ကိုပုဂ္ဂိုလ်ကြီးပဲရသော်ဘုရားပြီးရင်ဒီပုဂ္ဂိုလ်ကြီးဟာသာသနာမှာအကြီးမြတ်ဆုံးပုဂ္ဂိုလ်ကြီးပဲဒါပေမဲ့လို့အဲ့ဒီဒီပဲစီးလဲအမိုက်ကြုံကူးကြီးစေတကယ်မြင့်မြတ်တဲ့လူတွေလုပ်တယ်ဘုန်းကြီးတို့ဒီမှာမျက်မှောက်ခေသာသနာပေါ့ဒါရှိတုန်းကလေဒီဆရာတော်ဘုရားကြီးဆိုတာထင်ရှားခဲ့တာပဲအဲ့ဒီလေဒီဆရာတော်ဘုရားကြီးဟာလေဒီတိုင်းပဲ သူ့ရဲ့တိုက်တံမှာရှိတဲ့တန်ဃာတော်တွေဘာမှမလုပ်ရအောင်ဆရာတော်ဘုရားကြီးကညညဆိုရင်ထားပြီးတော့အားလုံးတန်ဃာတော်တွေကျင်းစစ်ကုန်ပြီဆိုရင်ကျောင်းဝန်းကြီးတဲ့ဒီပစ္စည်းလဲဒီပစ္စည်းလဲပြီးမိုက်တွေကျုံသိမ်းနောက်ပြီးတော့တောက်ရည်ဦးတွေခုကျင်တာတိဗုဒ္ဓမထေရသူမြတ်ကြီးခဲ့သူပဲတောက်ရည်ဦးတွေစေကျော်တောက်ရည်ရေသစ်ထက်ရေခွက်တွေစေကျော်မှောက်နောက်ကုရီမှာသုံးတဲ့ကနုဒဏ်နေတခါလဲစေကျော် အဲ့ဒီကုရီထဲမှာသုံးဖို့အတွက်ရည်ရည်ဖြစ်တန်တဲ့ရည်ရည်ဖြစ်အဲ့လိုတာနေ့စဉ်လုပ်တယ်အဲ့ဒီမှာတန်ဃာတော်တွေကဘာဟောလုပ်လဲဆိုတော့ဆရာတော်ကြီးလိုလည်းမထင်ဘူးသူတို့ဒီမှာကျောင်းထဲမှာရှိတဲ့ဒီပင်ကြီးမှာစောင့်တဲ့ရုပ်ပစိုးကြီးကညညကြတပစ္စည်းလဲတယ်တောရည်ဦးတွေဖြစ်တယ်သူတို့လိုပဲထင်ကြတယ်သူတို့ကအဲ့လိုပဲညဆိုရင်တချို့အိယာကနိုးကျင်လဲနိုးမှာပေါ့နိုးတဲ့ခါမှာတပစ္စည်းလဲတာကြားမယ်ဒါပေမဲ့လို့ထွက်မကြည့်တာမဟုတ် ရုပ်စိုးကြီးရတွေစီးလဲတယ်မကျုံတယ်ရေဖြည့်တယ်ဟိုကနုဒန်နေစီးတယ်ရေတောက်တန်တဲ့ရေအိုးတွေဖြည့်တယ်ဒီလိုပဲနဲ့တနေ့မှကြမှာရဟန်းတော်လေးတစ်ပါးဝမ်းပြက်နေတဲ့အချိန်လေးမှာကုရီသွားအဲ့ဒီမှာအပြင်ဘက်မှာကနုဒန်နေစိန်ထားတဲ့ဘက်ကနေပြီးတော့ဗျမ်းမြန်းနဲ့ကြားနေတယ်ကနုဒန်တွေကိုပုတ်တိုက်ဆေးကြောနေတယ်မယုံမရှာနော်အညစ်အကြေးတွေကိုဒီခါလေးလက်နဲ့ပုတ်တိုက်ဆေးကြောနေတာ အဲ့လိုစေးကြောနေတဲ့အတန်ကြတော့ပထမတော့ဦးစင်းလေးကကြောက်နောက်ကြတော့ဆက်ကဆက်ကကြားနေတော့ဒါမဟုတ်ဘူးဒါ16တာမဟုတ်ဘူးတူတော့ဒါလည်းဒီဘက်မှာတကူလုံနေတာပဲဆိုပြီးတော့အဲ့ဒီမှာကုညီကထွက်တဲ့အခါကျတော့အဲ့ဒီကနုဒန်ကြီးစိန်ထားတဲ့ခြံဘက်ကိုသွားပြီးကြည့်လိုက်တဲ့အခါမှာဟောဆရာတော်ဘုရားကြီးလေးလေးဆရာတော်ဘုရားကြီးကကနုဒန်ကြီးကိုတခါလည်းမယုံမရှာစေးကြောနေတယ်အဲ့ဒီလောက်ကိုသာသနာမှာဒီလောက် ဂုံတူးနဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေကြီးကျယ်တဲ့ပုဂ္ဂိုလ်တွေကဒီအလုပ်တွေကိုလုပ်နေတာအဲ့ဒါနဲ့အခုရှင်သာရိပုတ္တရာမထေရသူမြတ်ကြီးဆုံးကနောက်ကျနောက်ကျတော့လမ်းရိုးကမသွားဘဲနဲ့ဖြန်လန်းကနေသွားရဖြန်လန်းကနေသွားတဲ့အခါကလည်းကြတော့လေကြားထဲမှာတစ်ခင်းတွေစိုက်နေတဲ့ပုဂ္ဂိုလ်တွေကသူတို့တစ်ခင်းလေးတွေတစ်ပင်လေးတွေရှင်တန်မှုအတွေ့ရေလေးတွေတွင်းနေကြတယ်ရေရှိတဲ့ဘက်ကနေပြီးတော့ရေမြောင်းလေးတွေမြောင်းလေးတွေဖောက် မြောင်းလေးတွေဖောက်ပေးပြီးတော့အဲ့ဒီမှာသူ့ရဲ့တစ်ပင်စီကိုရေသွင်းနေကြတယ်။အဲ့ဒီမှာကိုရင်လေးကရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုမေးတယ်လေဒါဘာလို့ကြတာလဲရှင်ဘုရားဒါဘာလို့တာလဲ။ကိုရင်ကြီး तू ကတော့တတိသားဆိုတော့ဘာမှမသိဘူးပေါ့။အဲ့ဒီမှာဟောဒီတစ်ပင်လေးတွေစိုက်ပျိုးနေကြတယ်။သူတို့စိုက်ထားတဲ့တစ်ပင်လေးတွေရှင်သန်မှုအတွက်ရေသွင်းနေကြတာ။ရှင်ကဒီလိုဒီလိုဟိုဘက်ကဟာတွေကဒီလိုသွင်းလို့ရလားရတာပေါ့။ကိုကလူချင်းလူချင်းတဲ့နေရာမြောင်းလေးတာတွေ့လိုက်။ မြောင်းလေးသွယ်လိုက်ရင်ဒီဘက်ကနေဘယ်ထိအောင်ဖြစ်ဖြစ်မြောင်းလေးသွယ်ရင်ဒီရေတွေဟာအဲ့ဒီမြောင်းလေးနောက်ကနေလိုက်ပြီးတော့စီးပြီးတော့အဲ့ဒီနေရာကိုရောက်အောင်သွားတယ်။ဩဒါတက်ရှိတွေလားတက်မဲ့တွေလားဗျာမေးတယ်။အဲ့ဒီမှာတက်မဲ့အရာဝတ္ထုတွေပဲကိုရင်ဆိုတော့အဲ့ဒီမှာကိုရင်လေးရဲ့စိတ်ထဲမှာဩတက်မဲ့ဖြစ်တဲ့အရာဝတ္ထုတွေတောင်မှမိမိလိုရင်လိုသလိုလိုတဲ့နေရာရောက်အောင်ပို့လို့ရတယ်။ငါစိတ်ကလေးကိုငါဘာလို့ထိန်းလို့မရရမလဲ။သူတရားအထုတ်တယ်လေ။ သူစိတ်တွေမငြိမ်ဘူးလေစိတ်တွေကိုထိန်းလို့မရဘူးလေအခုကြည်စံတက်မဲ့အရာဝတ္ထုတွေတောင်မှကိုလိုတယ်လို့လှုပ်လို့ရရင်ငါသက်ရှိဖြစ်တဲ့ဒီစိတ်နံလေးကိုငါဘာလို့မလုပ်နိုင်ရမှာလဲဘာလို့မထားနိုင်ရမှာအဲ့ဒီကနေရှေ့ဆက်သွားတဲ့ခါကျတော့လေးသမားတွေမြားဆန်တွေလုံနေကြတယ်တချို့ကလေးကိုင်းတွေလုံနေကြတယ်အဲ့ဒီမှာကိုရင်လေးကရှင်ပြဒါဘာလုပ်ကြတော့မေးပြန်တယ် မင်းရဲ့ခါကြတော့ရှင်သာရိပုတ္တမထေရကဖြည့်ပေးရတာပေါ့မရှင်ကြီးဟောဒီမှာကိုရင်ကြီးဒါကမြားဆန်လေးတွေကြည်ဝါးလေးတွေလှုပ်တာကောက်နေတာလေးတွေကိုဒီမဲ့အပူလေးပေးပြီးပြီးတော့လက်ကလေးနဲ့ဖြည့်ပြီးပြီးဖြောင်းနေကြတယ်ဒါမြားဆန်လေးတွေဟိုဘက်ကလေးကိုင်းတွေလှုပ်တာအဖြောင်းကိုဒီမှာအပူလေးပေးပြီးပြီးတော့လေးကိုင်းကကိုင်းသွားအောင်ကောက်သွားအောင်လုပ်ရတယ်အဲ့ဒီမှာကိုရင်လေးကဒါတက်ရှိလားတက်မဲ့လားတက်မဲ့အရာဝတ္ထုတွေကိုရင်ဆိုတော့ဩကြည်စမ်းပါအောင် အဲ့မဲ့အရာဝတ္ထုပစ္စည်းတွေအကောက်ကိုလည်းပဲဖြောင်းအောင်လုပ်လို့ရတယ်ဖြောင်းနေတာလည်းကောက်အောင်ကိုယ်အောင်လုပ်လို့ရတယ်ငါစိတ်ကလေးငါစိတ်ရဲ့ကောက်ကွေးနေတာလေးကိုငါဘာလို့ဖြောင်းအောင်မလုပ်နိုင်ရမှာလဲအဲ့ဒီမှာကိုရင်လေးကသူ့ကိုယ်သူပြန်ပြန်ပြီးတော့တတိပေးနေတာအဲ့ဒီမှာရှေ့ဆက်သွားတဲ့ခါကလည်းကြတော့လဲပင်ကြီးတွေလုံနေကြ တစည်းသမားတွေအဲ့ဒီမှာလည်းပဲတစ်သားတွေကိုအကွေးအကောက်အဖြောင်း အဲ့လိုလုံနေကြတာတွေကြည့်ပြီးတော့မိမိကိုယ်ကိုမိမိပြန်တတိပေးပြီးတော့အရှင်ဘုရားနဲ့တပည့်တော်စွမ်းခံမလိုက်တော့ဘူးဗျာညနေမှာကိုရင်လေးကကိုရင်လေးကတပည့်တော်စွမ်းခံမလိုက်တော့ဘူးဗျာတပည့်တော်ပြန်တော့မယ်ဟိုကမထေကြီးကလည်းပဲရှင်သာရိပုတ္တရာမထေကြီးကလည်းပဲအေးအေးပြန်ရင်လည်းပြန်တာပေါ့ကလေးဆိုတော့သူ့စိတ်ပဲလေပြန်ရင်လည်းပြန်တာပေါ့ဆိုပြီးတော့ပြန်လွှတ်လိုက်တယ်အဲ့ဒီပြန်လွှတ်လိုက်တဲ့ အခါမှာကိုရင်လေးကဘာလျှောက်လိုက်သေးလဲဆိုတော့ရှင်သာရိပုတ္တရာမထေရသူမြတ်ကိုရှင်ဘုရားတဲ့တပည့်တော်အတွက်ငကျင်းသားဟင်ရအောင်ခံခဲ့ပါဗျာဒါနဲ့ရှင်သာရိပုတ္တရာမထေရမြတ်ကအမေးရှိတယ်ငါရှင်တဲ့ပရပတ်တော်ဇီဝီကောဒုက္ခောယဟန်တော်တို့မြည်သည် သူတော်ဘာကိုအမိပြုပြီးတော့အသက်မွေးဝမ်းကြောင်းပြုရတာကိုရင်တဲ့တရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သူတို့တရားတရားရှိလို့လောင်းရင်လှူရင်တော့ရမှာပေါ့တဲ့ သူတို့မလောင်းမလူရင်ဘယ်လိုလုပ်ရမလဲလို့မေးရှိတဲ့အခါအရှင်ဘုရားတဲ့အရှင်ဘုရားရဲ့ဘုံကံကြောင့်မရရင်တောင် တပည့်တော်ရဲ့ဘုံကံကြောင့်မကျင်သာရင်ရပါလိမ့်မယ်ဘုရားကိုရင်လေးက သူ့ရဲ့ကံတရားကိုသူယုံကြည်တယ်အဲ့ဒါနဲ့ရှင်သာရိပုတ္တရာမထေရမြတ်ကလည်းဆုံးခံကြွကိုရင်လေးကလည်းကြောင်းပြန်ကြောင်းပြန်ပြီးတော့ကိုရင်လေးဟာထားရမယ့်နေရာတပိကလေးထားပြီးခြေတော်လေးဆေးကြောပြီးတဲ့အခါကလည်းကြတော့ မိမိနေရာလေးမှာသွားပြီးတော့ထိုင်ပြီးတော့ဘုန်းကြီးတို့ယောဂီများခုနကပြောတဲ့စိတ်ကလေးကိုပြန်ပြုပြင်နေတယ်သူစိတ်ကလေးကို သူရှုမှတ်ရမယ်အာယုံပေါ်မှာစိတ်ကလေးတင်းနေတာတင်းပြီးတော့အဲ့ဒီပေါ်မှာရှုမှတ်နေတာအဲ့ဒီအချိန်မှာအတန်ပလန်နေမကြားရအောင်ဘသူကလာဆောင်းလျှောက်ပေးလေဆိုတော့တရားမင်းကလာဆောင်းလျှောက်တယ်ဘသူကဆောင်းလျှေากလဲတရားမင်းကအတန်ဒီမကြားရအောင် ဘာသာမှမကြားရအောင်တရားမင်းကလာဆောင်လျှောက်တယ်ငှက်တွေဘာတွေမလာရဘူးမြည်မာဆိုလို့ငှက်အတန်တွေမြည်နေရင်အတန်တွေကြားနေရင်ကိုရင်လေးတမာတိပြတ်မှာဆိုလို့လေမတက်ရဘူးလေတက်ရင်သိရွက်တွေတခါတည်းတစ်ဖြက်ဖြက်တစ်ဖမ်းမနဲ့ဖြစ်ပြီးတော့လေတန်တွေကြောင့်ကိုရင်လေးတရားမှပြတ်မှာဆိုလို့ဆောင်လျှောက်တာဟုတ်ပါနော်တရားမင်းကြီးပြောရမှာဒီဓမ္မခံမှာလည်းလာဆောင်လျှောက်ပါအောင်စကားပြောတဲ့ပုဂ္ဂိုလ်ကြီး ဟုတ်တယ်မလားစကားပြောတဲ့ပုဂ္ဂိုလ်တွေကိုမပြောအောင်ပါဇက်ကလေးတွေပိတ်ထားပြပါအောင်အဲတော့တရားမင်းကြီးကိုပြောရမှာဟိုမှာတော့ကိုရင်လေးကိုတရားမင်းကြီးကလာစောင့်ရှောက်ပေးနေတာလေတံတောင်မှပြင်းပြင်းအတိုင်းမခံဘူးနောက်ပြီးတော့ငှက်တွေဆူညံမှာညီမာဆိုးလို့ငှက်တွေလည်းမလာရအောင်အဲ့ဒီလိုကိုကိုယ်တိုင်စောင့်ရှောက်တာအဲ့ဒီမှာတိတ်ဆိတ်ပြီးငြိမ်သက်နေတဲ့အခါကလည်းကြတော့ကိုရင်လေးစိတ်တမာရီထူထောင်တဲ့အခါမှာစိတ်တည်ငြိမ်မှုမြန်မြန်ရလာတယ် ဘာသာမှမကြတော့စိတ်အာယုံကဘယ်မှမပြန့်တော့သူရှုမှတ်တဲ့အာယုံပေါ်မှာပဲသူစိတ်ကလေးမြဲတည်လာတဲ့ခါကျတော့မှခုပြောတဲ့ယုံနဲ့နံနဲ့အကြောင်းနဲ့အကျိုးနဲ့ဖြစ်နဲ့ပြင်းနဲ့ဒီသဘောတွေကိုတည်တည်ချာချာအကုန်လုံးဉာဏ်တွေကအဆင့်ဆင့်တက်လာအဲဒီမှာဉာဏ်တွေအဆင့်ဆင့်တက်ပြီးတော့နတ္တနုပတနာဉာဏ်တွေအားပြည့်လာတဲ့ခါကာလကြတော့မှတခါရင်အရိယာမဉ္ဇဏ်နဲ့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့ အမှန်တရား၄ပါးကိုရိယမဉ္ဇဉ်နဲ့သိမြင်ပြီးတော့ဟောသောတပတ္တိမဉ္ဇဉ်ပုံညာရောက်သောတာပန်ဖြစ်အဲ့ဒီမှာဆက်ပြီးရှုမှတ်နေတယ်ကိုရင်လေးသောတာပန်ဖြစ်ပြီဆိုတော့အမှတ်တွေပြောင်းပြီးတော့မြန်အထက်ကဘယ်လိုမှတ်ရမယ်မလို့အာမျိုးမဟုတ်ဘူးနော်ဒီခန္ဓာ၅ပါးပဲဒီယုံနာ၅ပါးပဲပြန်မှတ်ရခန္ဓာဘဝထင်ရှားတာကိုပဲပြန်ရှုရဥရိယပယညာကပြန်စရအဲ့ဒီကနေပြန်စပြီးရှုတယ် ရှုရင်းနဲ့ဝိပဿနာဉာဏ်ဤအစဉ်စဉ်တည်းသက္ကရာကံမိမဉာဏ်ပူဉာဏ်ဆက်ရောက်သက္ကရာကံဖြင့်ဆက်ပြီးတော့ရှုမှတ်ပွားများအားထုတ်တဲ့အခါကျတော့အဲ့ဒီလိုပဲဉာဏ်ဤအစဉ်စဉ်တက်ပြီးတော့နာဂံမိမဉာဏ်ပူဉာဏ်ဆက်ရောက်နာဂံဖြစ်သွားတယ်။အဲ့ဒီအနာဂံဖြစ်သွားတဲ့အချိန်မှာရှင်သာရိပုတ္တရာမထေရသူမြတ်သွမ်းကံကမြန်မြန်ကြွလာတယ်။ရှင်သာရိပုတ္တရာမထေရသူမြတ်လည်းကိုရင်လေးမှားတဲ့အတိုင်းပဲသွမ်းကံဝင်တော့ ဆွမ်းကအိမ်ဒီတောင်အများကြီးသွားเสียမလို့တအိမ်ထဲနဲ့ရှင်သာရိပုတ္တရာပြန်ကြွအဲ့ဒီမှာပထမဦးဆုံးအိမ်ရောက်တဲ့အခါကျတော့ဟောတဲ့အရှင်ဘုရားမကြွလာတာတောင်တော်တော်လေးကြာသွားဟုတ်တယ်။ကျောင်းမှာဆွမ်းအလူရှင်ရှိနေလို့ဟန်ကြတာဗျာတဲ့အရှင်ဘုရားကြွလာတဲ့အချိန်နဲ့တပည့်တော်တို့ငကျင်းသားလေးရထားတာနဲ့ဟန်ကြလိုက်တာတဲ့။အဲ့ဒီမှာရှင်ဘုရားကိုတပည့်တော်တို့ဆုံးကပ်ပြစီဆိုပြီးတော့ရှင်သာရိပုတ္တရာမထေရသူမြတ်ရဲ့တပိတ်ကိုယူတယ်။ရှင်သာရိပုတ္တရာမထေရသူမြတ်တပိတ်မပေးဘူး။ တပိတ်မပေးဘူးဒီမှာဆုံးကပ်ပြီးတော့တပိတ်ထဲမထည့်မှဆိုလို့သူ့မှာကွင်လေးမှားလိုက်တာမရှိဘူးလားကွင်လေးရှိသေးတယ်လေကွင်လေးမှားလိုက်တယ်ဒီမှာငကျင်းသားဟင်းနဲ့မှားလိုက်တယ်မှားလိုက်တဲ့အတိုင်းပဲကြည်သားပထမဦးဆုံးဝင်တဲ့အိမ်မှာပဲငကျင်းသားဟင်းကဒီမှာအဲ့ဒါနဲ့တပိတ်မပေးတော့အရှင်ဘုရားတပိတ်တို့လူတပိတ်ထဲလေလောင်းလို့မှာပါဘုရားဆိုတော့မှတပိတ်ပေးလိုက်တယ်အဲ့ဒီမှာတပိတ်ပေးလိုက်တဲ့အခါကျတော့ရှင်သာရိပုတ္တမထေရသူမြတ်ဆုံးကပ် စွန့်ကပ်ပြီးတဲ့အခါကလည်းကြတော့မှဒါပေမဲ့လို့စွန့်ကပ်ပြီးပြီဆိုရင်တော့များသောအားဖြင့်တော့စွန့်တရားလေးတော့နားရင်နားကြအောင်မှာပေါ့တချို့ပုဂ္ဂိုလ်ဟာဒီမှာအရေးကြီးနေပြီဆိုရင်ရေစက်ခွက်ကြီးကိုင်းလာတယ်တခါတရံဘုန်းကြီးကြက်သိမ့်နေထားရေစက်ခွက်ကိုင်းကိုကလည်းအလုပ်တရားမအားဘူးပင်မပင်မတွေကဟိုကရေစက်ခွက်ကြီးကိုင်းလာပြီဆိုကြက်သိမ့်နေထားနေပြီဒီမှာကိုလှူဖို့ကလာတဲ့ပုဂ္ဂိုလ်တောင်ကြောက်လန့်နေတယ် ဘာကြောင့်လဲဆိုပင်ပန်းနေတာပင်ပန်းတော့အလုပ်တွေကဘယ်လိုမှနားချိန်မရအားချိန်မရဖြစ်တာအခုလည်းပဲဟိုကရှင်သာရိပုတ္တရာမထေရသူမြတ်ကိုသူတို့စွန်များကပ်ပြီးတော့အနုမောဒနာတရားလေးနာကြားမှာပေါ့အဲ့ဟာနဲ့နောက်ကျတယ်တိမ်နေပြီမဲ့နောက်ကျတယ်အဲ့ဒီမှာရှင်သာရိဒီတာမဏေငယ်လေးအနာဂံမိမညာဖူညာဆက်ရောက်အနာဂံဖြစ်တဲ့အချိန်အဲ့ဒီအချိန်မှာမြတ်စွာဘုရားနှင့်တကွာတန်ဃာတော်တွေဆွံဖုံပေးပြီးနေကြပြီ စွန့်ပုတ်ပြပြီးနေကြပြီပြောရရင်တော့မွန်းတိန်တော့မယ်တချို့ကလည်းတိန်ပြီတချို့ကလည်းမတိန်သေးဘူးဆိုတော့ယူဆတောင်ရှိပါသေးတယ်အဲ့ဒီမှာမွန်းကတိန်တော့မယ်အဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရကလည်းပဲကိုရင်လေးဆုံးဆာနေတော့မယ်ဆိုပြီးတော့ပြန်လာတဲ့အခါမှာခတ်တုတ်တုတ်ပြန်လာတယ်တပိတ်ပတ်ပြီးခတ်တုတ်တုတ်ပြန်လာအဲ့ဒီမှာခတ်တုတ်တုတ်ပြန်လာတဲ့အခါကျတော့ရှင်သာရိပုတ္တရာလာပြီဆိုတော့တရားမင်းကရှင်မြတ်မလာပါနဲ့ဖေတားရဲမလဲ မတားရတော့တရားမင်းကထွက်သွားတရားမင်းကပြေးပြီဒီမှာမဆောင်လဲမဆောင်ရဲတော့ဘူးရှင်သာရိပုတ္တရာလာပြီလေဆရာလာလို့ရှိရင်တပည့်ဖြစ်တဲ့ပုဂ္ဂိုလ်ကလာမှုကြိုစီတပည့်ဖြစ်တဲ့ပုဂ္ဂိုလ်အတိုင်းတရားထိုင်ပြီးငုတ်တို့ကြီးထိုင်နေရတာမဟုတ်ဘူးဆရာသမားလာရင်ကြိုဆိုရတယ်စီကြိုရတယ်တပည့်ကိုယူရတယ်ခြေထောက်တွေပါလေးစီကြိုပေးရတယ်ခြေထောက်တွေတုပ်ပေးရတယ်ဒါကတပည့်ရဲ့တာဝန်တွေပဲလေတပည့်ဝတ်တရားတွေအဲ့လိုဆိုတော့ အဲ့ဒီမှာကိုရင်ကထမ်းရမှာအဲ့တော့ကြည်ရှင်သာတိပုတ္တရာကိုလည်းတရားမင်းကမတားရဲတော့ကဲအဲ့ဒီနေရာကနေသူထွက်ပြေးရောထွက်ပြေးတဲ့အခါမြတ်စွာဘုရားသိလိုက်တယ်သိလိုက်တဲ့အခါမှာကိုရင်လေးအထက်ဉာဏ်ကိုရနိုင်လောက်တဲ့ပါရမီရှိသလားဆိုတာမြတ်စွာဘုရားနှလုံးသွင်းလိုက်တဲ့အခါကျတော့ကိုရင်လေးမှာအထက်ဉာဏ်ကိုရမယ်ပါရမီရှိနေတယ်ဒါကြောင့်မြတ်စွာဘုရားကိုတော်တိုင်ကြွပြီးတော့ကိုရင်လေးရဲ့အထက်ဉာဏ်ရဖို့အတွက်ဘုရားရှင်ကိုတော်တိုင်ဆောင်ရှောက်တော်မူတယ် အဲ့ဒီမှာရှင်သာရိပုတ္တရာလမ်းမဲ့လမ်းကနေပြီးတော့မြတ်စွာဘုရားကဈဉ္ညာသွားနေတယ်ဈဉ္ညာသွားနေတဲ့အခါဟိုခတ်တုတ်တုတ်ကိုရင်လေးစီအမြန်လာတဲ့ရှင်သာရိပုတ္တရာဘုရားလည်းမြင်လိုက်ရောပရိအိုးလိုက်ရတယ်ဘုန်းကြီးတို့ယောဂီများဒီမှာတော့ဘုန်းကြီးလည်းမဆောင်ရှောက်ဘူးဘုန်းကြီးကိုယ်တိုင်လည်းမကြည့်ဘူးဟိုးဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ဒီတိုင်းပဲယောဂီကတခါလေဟိုကနေခတ်တုတ်တဟိုကြီးဒီကြီးနဲ့လာဟောဆရာတော်လည်းတွေ့လိုက်ရောတခါလေဘရိတ်အုပ်လား တခါအမှတ်တွေစိတ်နေတာနိသူ့လုံကြီးလည်းသူပဲနင်းပြီးမောက်ရက်လဲတော့မတိုင်ဘူးတခါစိတ်နေလိုက်တာအမှတ်တွေစိတ်လုံးအကြည့်လို့ကိုကိုလုံကြီးကိုနင်းပြီးတော့အဲမောက်ရက်လဲမှတော့ကြောက်ပါသေးတယ်အခုဒီမှာရှင်သာရိပုတ္တရာလည်းအဲ့ဒီကြတော့မှအမှတ်ကတခါလဲစိတ်လိုက်တယ်အဲ့ဒီမှာဖြည်းဖြည်းလေးလာတယ်လာတဲ့ကမြတ်စွာဘုရားနာရောက်မြတ်စွာဘုရားကမေးအဲ့ဒီမှာသူ့ကိုအချိန်လေးကြာလဲကြာအောင်ဟိုတဲ့ကကိုရင်လေးလည်းပဲ ဒီနာရအောင်ဆိုပြီးတော့မြတ်စွာဘုရားမေခွန်းလေးချက်မေးတယ်ကိုရှင်သာရိပုတ္တရာကအဖြေလေးချက်ဖြေတယ်အဲ့ဒီဟာကိုဒီအကြောင်းထဲမှာရှိနေတဲ့တရားမှတ်နေတဲ့ကိုရင်လေးကြားနေတယ်နာကတရားကိုနားနေတယ်ခန္ဓာမှာညာကဘာလုပ်နေလဲစိုက်နေတယ်အဲ့ဒီမှာနားကလည်းဟိုမှာရသော်ဘုရားမေးတာလဲကြားတယ်ရှင်သာရိပုတ္တရာဖြေတာလဲကြားတယ်အဲ့ဒီအမေးဖြေလေးတွေပဲနားကနေနားကြားပြီးတော့ခန္ဓာနှလုံးသွင်းနေတဲ့အခါမှာ အဲ့ဒီတရားနဲ့အမေးဖြေလေးလေးဆုံးရောကိုရင်လေးဟာအရဟတမညာပူညာဆက်ရောက်ပြီးတော့ယဟန္တာဖြစ်သွားတယ်ထိုင်ရှုမှတ်ရင်ဘယ်လိုရှုမှတ်ရင်လဲထိုင်ရှုမှတ်ရင်းနဲ့သောတာပန်တက္ကရာကအနာဂံယဟန္တာတခါတည်းတစ်ဆက်တည်းဖြစ်သွားတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမြတ်စွာဘုရားကဒီဣရိယာပု၄ပါးမှာဘယ်ဣရိယာပုကိုဗရဏထားပေးတယ်လဲဆိုရင်အထိုင်ဣရိယာပုဟာဗရဏပါဒါလေးကိုလည်းပဲမှတ်သားထားပါ အထိုင်ဣရိယာပုဟာဒါဗရဏထားပြီးကြိုးစားရှုရမှာပါတခြားရက်တဲ့ဣရိယာပုဈဉ္ဉံဣရိယာပုလျှောင်းတဲ့ဣရိယာပုဆိုတာဒီအထိုင်ဣရိယာပုရဲ့အချမ်းရံနေဖြစ်ပါတယ်ထိုင်ယုံလေးထိုင်ရမှာလားဆိုတော့မဟုတ်ဘူးထိုင်ပြီးလို့ထသွားရင် ရှုမှတ်မှုမပါရင်တမာရီကပြတ်သွားပြန်ရောအဲတော့ရက်တဲ့အခါလေးမှာ ရှုမှတ်နေရင်တမာရီကမြဲနေပြန်ရောဈဉ္ဉံသွားတဲ့အခါလေးမှာခြေလမ်းတိုင်းမှတ်နေပြန်တမာရီကမြဲနေပြန်ရောနောက်ဆုံးအေးရပုံမှာခဏလေးလဲရင်တောင်မှ မှတ်နေမယ်ဆိုရင်တမာတိကမမြဲဘူးလားမြဲနေတော့အဲ့ဒီမြဲရတဲ့တမာတိတွေကစက်ကစက်ကစက်ကစက်ကဖြစ်တော့ဒီတမာတိကအားကောင်းမလားအားသေးမလားအားကောင်းတဲ့တမာတိဖြစ်တော့ဟောဝိပဿနာဉာဏ်နေမြန်မြန်ကြီးဖြစ်သွားတယ်ဒါကြောင့်မို့အခုဒီမှာဣရိယာပု၄ပါးစလုံးမြတ်စွာဘုရားကရှုဘယ်ဣရိယာပုနဲ့ပဲရှုရှုတရားရနိုင်တယ်သို့တော့တကယ်ဗရဏထားပြီးရှုရမှာကထိုင်တဲ့ဣရိယာပုပါဒါကြောင့် ခုထိုင်ပြီးတော့ရှုမှတ်ရင်လည်းပဲအခုဒီတာမဏေလေးခုနှစ်နှစ်သားအရွယ်တာမဏေလေးတောင်မှတကယ်အာယုစိုက်ပြီးကိုကိုကိုပြန်ပြန်ပြီးတော့တတိပေးပြီးကြိုးစားရင်တရားမရနိုင်ဘူးလားခုမိမိတို့လည်းပဲဒီတိုင်းပဲကိုကိုကိုပြန်တတိပေးပါကိုကိုကိုအတိပေးပါ ပြန်ပြန်ပြီးတော့ကိုကိုကိုတွေးနေရင်လည်းငါဒီချိန်တွေးရမယ့်အချိန်မဟုတ်ဘူးငါရှုမှတ်နေရမယ့်အချိန်ငါဒီချိန်ကစဉ်းစားနေရမယ့်အချိန်မဟုတ်ဘူးငါရှုမှတ်ရမယ့်အချိန်ကိုယ့်ဟာကိုယ်တတိလေးပေးပါ တကယ်လို့ထိနာမိတာတွေဝင်နေရင်လည်းပဲငါဒီချိန်မှာငတ်ရမယ့်အချိန်မဟုတ်ဘူးငါရှုမရမယ့်အချိန်အဲဒီလိုသတိလေးပေးပြီးပြီးကြိုးစားသွားမယ်ဝရိယလေးစိုက်သတိလေးထားပြီးရှုမှတ်သွားရင်တတိအားတမာရီအားဒီထက်တာအားကောင်းစွာရလာပြီဆိုရင်အခုကိုရင်တာမလေးခဲ့သူမိမိတို့လည်းပဲတရားအသိဉာဏ်တူတွေမရနိုင်ဘူးလားအေးရနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီဣရိယာပု၄ပါးမှာ ထိုင်တဲ့ဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျှောင်းတဲ့ဣရိယာပုဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ရှုရင် ရှုလို့တမာရီအားတွေအားကောင်းလို့ထက်သန်စွာရပြီဆိုရင်ဝိပဿနာဉာဏ်နေရောမဖြစ်နိုင်ဘူးလားဒီဉာဏ်နေအားပြည့်ပြီဆိုရင်မဉဏ်ပူဉာဏ်နိဗ္ဗာန်မျက်မှောက်မပြုနိုင်ဘူးလားဒါကြောင့်မိမိတို့ရှုမှတ်မြဲဖြစ်တဲ့ဒီကမ္မထံအာယုန်တွေမှာ ထိုင်တဲ့ဣရိယာပုနဲ့ရှုမှတ်တဲ့အခါမှာလည်းပဲအထူးသတိထားဝိရိယစိုက်ပြီးတော့ မိမိကိုယ်ကိုမိမိပြန်ပြန်ပြီးတော့တတိလေးပေးကြိုးစားအားထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖိုးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း